တန်ယုတ်ပါဠိတော်တက္ကတန်ယုတ်ပထမဝက်သူဝီရတုတ်နဲ့ဥတိမတုတ်အဲ့ဒီမှာမြတ်စွာဘုရားမိန့်တော်မူထားတဲ့စကားလေးတွေပြောပြမယ်မကြိုးစားပဲသာချမ်းသာရာနေရာရှိပါလျင်တားလဲသွားပါအဖေ့ပါ ပို့ပါထိုရက်တွင်အဲ့ဒီမှာပါရှိတဲ့စကားလေးရဲ့မှတ်သားစရာအတိပ္ပယ်ချုပ်လင်္ကာလေးပေါ့မြတ်စွာဘုရားကတာဝတိမြို့ဇေရဝံကျောင်းမှာတရင်သုံးတော်မူတဲ့အချိန်ယဟန်တော်တွေကိုယဟန်တို့လို့ဒီလိုခေါ်တော်မူလိုက်ယဟန်တို့ကမြတ်စွာဘုရားဒီလိုပြန်လျှောက်ပြီးတော့မြတ်စွာဘုရားမိန့်တော်မူတဲ့စကားကိုသူတို့ နားထောင်ညမြတ်စွာဘုရားကမိန့်တော်မူတယ်။ယဟန်တို့ရှိတော့ကဖြစ်ခဲ့တဲ့အဖြစ်အပျက်ရှိတယ်။အတူရာနတ်တွေကတာဝရိဏနတ်တွေကို လာပြီးတော့စစ်တိုက်တယ်။အဲ့ဒီစစ်တိုက်တဲ့အခါရောက်တော့တရားမင်းကသူ့မှာသားတထောင်ရှိတယ်။အဲ့ဒီတထောင်ထဲမှာအပါဝင်ဖြစ်တဲ့သူဝီရနဲ့သူတိမ သူဝိရကိုတခါပြောတယ်။နောက်သုတ်တန်တစ်ခုမှရောက်တော့သူတိမသုတ်တန်အဲ့ဒီမှာတခါပြောတယ်သူတိမသူဝိရသူတိမတို့အတူဓာတွေကတော့လာစစ်တိုက်နေပြီမင်းတို့သွားကြအဲ့ဒါတွေကိုသွားပြီးတော့သူတို့နဲ့စစ်တိုက်ကြဟုတ်ကဲ့ပါဟုတ်ကဲ့ပါဒီလိုပြောပြီးတော့ဝန်ခံပြီးတော့အပျော်တွေကျူးပြီးတော့သူတို့ နတ်ပြည်ကလည်းပဲနန္တုံဥယျာဉ်စတဲ့ပျော်စရာနေရာတွေသွားပြီဆိုရင်အကုန်မေ့လျော့ပျော်စရာတွေနဲ့ပျော်နေတော့မေ့သွားသူပြည့်တဲ့ဂရိဝန်ခံချက်မေ့သွားတယ်တဲ့နောက်တစ်ချိန်တရားမင်းကပြောပြန်တယ်အဟုတ်ကဲ့ပါဟုတ်ကဲ့ပါလို့ပြောပြီးမေ့သွားပြန်တယ်တတိယတစ်ချိန်ပြောပြန်တယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါလို့ပြောပြီးမေ့သွားပြန်တယ်အပျော်ပျော်စရာအာယုန်ကြီးကများတော့ မိတယ်တဲ့နတ်ပြည်အဲ့ဒီတင်တရားမင်းကသူကပြောတယ်သူ့မှာသားဆိုတာကလည်းလူပြည်မှာရတဲ့သားတွေတမိတွေလို့ရတဲ့ယာယာနည်းမျိုးနဲ့ရတာမဟုတ်ဘူးတဲ့တက္ကပညာတုတ်သုံးမာဝါမှာပါတဲ့တက္ကပညာတုတ်အဖွင့်အထကထာပြောထားတဲ့စကားလေးတွေရှိသားသမီးတွေဆိုရင်နဲ့နတ်ပြည်မှာသားတွေသမီးတွေက ရင်ခွင်ထဲမှာလာပြီးတော့တန်းဖြစ်တာပဲရင်ခွင်ပေါ်ရောက်လာလို့ရှိရင်အဲ့ဒါသားသားပဲသမီးပဲသားသမီးဆိုလို့ရှိရင်ရင်ခွင်ထဲရောက်လာတာတဲ့လူတွေလိုကိုယ်ဝယ်ပြီးမွေးဖွားပြီးမှသားသမီးဆိုတာရတာမဟုတ်ရင်ခွင်နဲ့တန်းပြီးတော့နတ်သားနတ်သမီးအဖြစ်နဲ့ရောက်လာဖြစ်လာအဲ့ဒီလူကြီးအပြင်သူ့မှာသားပေါင်းတစ်ထောင်ရှိတာတဲ့သူရင်ခွင်ပေါ်မှာ ရောက်ရောက်လာပြီးတော့တားဖြစ်တဲ့ပုံကိုယ်ကြီးတခါအဲ့ဒီတရားမင်းရဲ့ခြေရင်းအလိုအကျွေးအမျိုးသမီးတွေကတော့အိယာပေါ်မှာလာပြီးဖြစ်ကြတယ်အဲ့ဒီခြေရင်းအလိုအကျွေးအမျိုးသမီးတွေနတ်သမီးတွေနတ်သမီးတွေရဲ့အစဉ်တန်စာတွေကိုပြုလုပ်ပေးတဲ့နတ်သမီးတွေကတော့ အဲ့ဒီအိယာကိုဝန်းရံပြီးတော့ဒါဖြစ်တယ်တခါဝိယဝဆကိစ္စကြီးငယ်တွေကိုဆောင်ရွက်ပြီးတဲ့နတ်တွေကတော့အဲ့ဒီနတ်ပုံဘိမှန်အတွင်းမှာလာပြီးတော့ဖြစ်ကြတယ်အခုသားတထောင်ထဲမှာအပါအဝင်ဖြစ်တဲ့သူဝိရနဲ့သူတိမတွေသွားစစ်တိုက်ဖို့ပြောတဲ့အခါမှာသူတို့က အမတန်အရေးကြီးတဲ့ကိစ္စကိုမေ့တယ်တဲ့အမောစရာလည်းကောင်းရဲ့နောက်ပြီးတော့တရားမင်းကသူ့သားဖြစ်တဲ့သူ့ဝိရနဲ့သူ့တိမကိုပါဠိနဲ့ပြောတာပေါ့အနုထဟံအဝါယမံဒုက္ခံယတရာတိကိစ္စတိသူတိမတထကိစ္စာဟိမေစတထေဝပါပယ သူတိမငါသားသူတိမသူဝိရဆိုရင်သူဝိရငါသားသူဝိရအနုထဟံထားကြွလုံးလာဝရိယမရှိပဲအဝါယမံကြိုးစားမှုမရှိပဲနဲ့ယတရာကျင်ရနဲ့အရေးကျင်ရ၌ဒုက္ခံချမ်းသာကိုအတိခိစတိရရှိ၏တဲ့တထမကြိုးစားပဲနဲ့လုံးလာမရှိပဲနဲ့ ချမ်းသာကိုရရှိတဲ့နေရာမျိုးတို့ထိုနေရာမျိုးတို့ကိစ္ဆာဟိငါသာသူတိမကိုယ်တိုင်လဲသွားလိုက်စမ်းပါတဲ့ငါသာသူဝီရကိုယ်တိုင်လဲသွားလိုက်စမ်းပါမင်းစမင်းတို့ရဲ့အဖေဖြစ်တဲ့ငါတရားမင်းကိုလည်းပဲတက်ထီဝါအဲ့ဒီလိုမကြိုးစားဘဲနဲ့ချမ်းသာတဲ့နေရာမျိုးကိုပဲပါပယရောက်အောင်ပို့ပေးစမ်းပါငါသာသူတိမငါသာသူဝီရတို့ဤလို့ဒီလိုပြောတယ်မကြိုးစားဘဲနဲ့ ချမ်းသာတဲ့နေရာရှိလို့ရှိရင်ငါသားမင်းကိုယ်တိုင်လည်းသွားသားမှာကွာမင်းတို့အဖေဖြစ်တဲ့ငါတရားမင်းကိုလည်းအဲ့ဒီနေရာမျိုးဆိုပို့ပေးစမ်းမှာအဲ့ဒီလိုသူကပြောတယ်ပြောတဲ့ကောင်တော့သူသားတွေကပြန်ပြောတယ်အလတတ်အလတ္တအနုထာတာနသကိစ္စာနိကာရယေ သဗ္ဗကာမသမိတ္တတဓမ္မိသက္ကဝရန္တိတာတဲ့သက္ကတရားမင်းတဲ့ယောအကျဉ်သူသည်အလတော်ပြင်းရည်သည် အနုဌာန္တာ ထားကြွလုံးလာဝရိယမရှိသည်အတ္တဖြစ်ရာဤကိစ္စနိစကိစ္စကြီးငယ်တို့ကိုလည်းနာကာရရေ မပြုလုပ်ရတဲ့မပြုလုပ်စေရ သောထိုသူသည်တဗ္ဗကာမသမိတ်တော်အလုံးစုံ အလိုရှိသော အရာတွေပြည့်စုံသည်အတ္တဖြစ်ရာ၏မိကျွန်တော်မျိုးအားတန်ဝရံအဲ့ဒီလို မကြိုးစားဘဲနဲ့လှုပ်เสียကိစ္စတွေကိုမလှုပ်ဖဲနဲ့ပြင်းရည်ပြီးတော့မလှုပ်ဖဲနဲ့ဒါပေမဲ့လို့လူရင်တဲ့အရာအလုံးကိုအလိုဆန္ဒရပြီးတော့အလိုဆန္ဒတွေပြည့်နေတဲ့ပြည့်တဲ့စုမျိုးကို ဒီကညွန်ပြပေးစမ်းမှာ အဖေတရားမင်းဟာသူ့အဖေကိုပြန်ပြီးတော့တောင်းဆိုတယ်ပြင်းပြင်းမယ်တဲ့ပြင်းခွင့်ရမယ်ပြင်းခွင့်ရမယ်မကြိုးစားပါနဲ့လည်းနေရမယ်တဲ့ကိစ္စကြီးငယ်တွေကိုလည်းမလုပ်ဖက်နဲ့နေရမယ်ဒါပေမဲ့လို့လူကျင်တာအလုံးတော့ရတဲ့ဘဝမျိုးတော့အဖေတရားမင်းရဲ့အဲ့ဒီလိုစုမျိုးများရှိပေးစမ်းမှာအဖေတရားမင်းသူကအဲ့လိုပြန်တောင်းဆို တောင်းဆိုတဲ့အခါတော့တရားမင်းကလည်းပြန်ပြောတယ်ယထာလတောအနုထာဒာအစ္စန္တံဒုက္ခမေရတိသူတိမသူတိမဆိုရင်သူတိမသူဝိရဆိုရင်သူဝိရသူဝိရတထကိစာဟိမင်္စတတ္ထိဝါပါပယတရားမင်းကပြန်ပြောတဲ့စကားယထာအကျင်အယက်ဒီတ၌အလတောပြင်းဤသည်အနုထာဒာထကြောလုံလဝရိယမရှိသည်ယုတ်တော်ဖြစ်၍ အစ္ဆန္တံတကယ်အမှန်ဧကံစင်စစ်ဒုက္ခံချမ်းသာကိုဣရတိယာဤတတ္ထထိုနေရာမျိုးသို့ကိစ္စဤငါသားကိုယ်တိုင်ငါသားသူဝိရာကိုယ်တိုင်လည်းသွားပါငါသားသူတိမာကိုယ်တိုင်လည်းသွားပါမင်းစသင်တို့ရဲ့အဖေဖြစ်တဲ့ငါတရားမင်းကိုလည်းတတ္ထိဝအဲ့လိုနေရာမျိုးမှာပဲပါပယရအောင်ပို့ပေးစမ်းပါတဲ့ပြင်းခွင်လည်းရမယ်မကြိုးစားဘဲနဲ့လည်းနေရမယ် ဒါပေမဲ့ချမ်းသာကိုတော့တကယ်ကိုပဲရပါတယ်သိကြဖို့ရပါတယ်ဆိုတဲ့နေရာမျိုးရှိသူဝိရာတို့သူတိမတို့ပို့ပေးကြစမ်းမှာမင်းတို့လည်းသွားကြစမ်းမှာငါလည်းပို့ပေးကြစမ်းမှာငါလည်းရောက်ရှင်စမ်းမှာပြီအဲ့ဒီလိုပြောတဲ့အခါတော့ပြန်ပြောတယ်သူသားတွေကအကံမှုနာဒီဝသစ္ထသက်ကဝိန္ဒီမှုယံတုခံ အသောကံအနုပါယတံတံမီတက္ကဝရန္တိတာနတ်တို့ထဲမှာ အမြင့်မြတ်ဆုံးဖြစ်တဲ့စတုမာရတာဝရိနာနတ်ဒီထဲမှာအမြင့်မြတ်ဆုံးဖြစ်တဲ့ဦးဖခင်တရားမင်းအကံမှုနာအလုံးမလုံးဖဲနဲ့အသောကံသောကလည်းမရှိ အနုပါယတံစိတ်တွေပြင်းစွာပူပန်ရတဲ့အခြေအနေလည်းမရှိပဲယံဒုက္ခမရှိတဲ့ယံဒုက္ခအကျဉ်ဒုက္ခကိုတဲ့ ဒုက္ခံဒုက္ခကိုယံဝင်တည်မှုအကျင်ရကုန်ရပါ၏တဲ့တံဝရံထိုးစုမျိုးကိုမေကျွန်တော်မျိုးအားကျွန်တော်မျိုးတို့အားဒိတာညွန်ပြပေးစမ်းပါအလုံးမလုံးဖက်နဲ့အေးအေးချမ်းချမ်းနဲ့အမတန်ချမ်းသာတဲ့ပူလောင်မှုကင်းပြီးတော့ချမ်းသာရတဲ့ချမ်းသာမျိုးများရခဲ့မယ်ဆိုရင်အဲ့ဒီလိုစုမျိုးကိုကျွန်ုပ်တို့ပြောပြစမ်းပါတဲ့သူသားတွေကပြန်တောင်းဆိုတယ် တောင်းဆိုတဲ့အခါတော့တရားမင်းကပြန်ပြောတယ်သစီအတ္တိအကမ္မေနကောစီကွာစီနဇီဝတိနိဗ္ဗာနတဟိသောမကောသူဝီရတထကိစ္ဆာယိမင်္စာတထေဝပါပယသူဝီရတို့သူတိမတို့အလုံးမလုံးဖဲနဲ့ဘသူမဆိုဘယ်နေရာမဆိုအသက်ရှင်ဖို့ရဘဝရည်တည်နိုင်ဖို့ရ မဖြစ်နိုင်ဘူးတဲ့အလုံးမလုံးဖက်နဲ့ဘယ်သူမှဆိုအသက်ရဘဝမှာအသက်ရှင်ရည်တည်ဖို့ဆိုတာမဖြစ်နိုင်ဘူးဘယ်နေရာမှာလည်းမရှိဘူးတဲ့အလုံးမလုံးဖက်နဲ့အသက်ရှင်ရည်တည်နိုင်ဖို့ရာအတွက်ဘယ်သူမှလည်းမရှိဘူးဘယ်နေရာမှာလည်းမရှိပါဘူးတဲ့အကယ်၍အဲ့ဒီလိုအလုံးမလုံးဖက်နဲ့ပြင်းပြီးတော့ချမ်းသာရနိုင်တဲ့နေရာမျိုးကိုရောက်တဲ့လမ်းနိဗ္ဗာန်တ္တဟိသောမကောတဲ့ နိဗ္ဗာန်ဆိုတာအဲ့ဒီလိုအလုံးမလုံးဖက်နဲ့ချမ်းသာနေတဲ့နေရာမျိုးကိုတော့မကောသွားတဲ့လမ်းများသတိအထိအကဲရှိခဲ့မယ်ဆိုလို့ရှိရင်တဲ့သူဝိရတ္ထကိစ္စကြီးအဲ့ဒီနေရာမျိုးကိုငါတသူဝိရတို့သူတိမာတို့ကိုယ်လည်းသွားပါငါ့ကိုလည်းပို့ပြီးပါတဲ့အဲ့ဒီစကားလေးအင်မတန်ကောင်းတာပဲသူကနတ်ပြည်တဲ့နတ်သားတဲ့နတ်သမီးတဲ့နတ်တည်းရဲ့ဘဝတဲ့သူတို့ဘဝကိုဘုရားကအင်္ဂုတ္တရနိကေစတုက္ကနိပတ်မှာ အဲသူတို့ရဲ့ဘဝအခြေအနေကိုမိန့်ကြားထားတဲ့စကားပါတယ်သူတို့ဘဝကဘယ်လိုတုန်းဆိုတော့ပုံညဖလူပဇီဝီတဲ့နာဥဋ္ဌာဏဖလူပဇီဝီတဲ့အဲ့ဒီနတ်ကြီးရဲ့ဘဝအကျိုးပေးအခြေအနေကပုံညဖလူပဇီဝီတဲ့ရှိကကုသိုလ်ကံရဲ့အကျိုးကိုပဲသူတို့က အမိပြုပြီးအသက်ရှင်ရတဲ့ဘဝမျိုးသူတို့ဘဝမျိုးကနာဥဋ္ဌာဏဖလူပဇီဝီတဲ့လုံလဝရိယရဲ့အကျိုးကိုအမိပြုပြီးတော့အသက်ရှင်ရတဲ့ဘဝမျိုးမဟုတ်ဘူးတဲ့ရှိကပြုခဲ့တဲ့ကုသိုလ်ကံရဲ့အကျိုးကိုပဲအမိပြုပြီးအသက်ရှင်ရတဲ့ဘဝမျိုးတဲ့လောကမှာပုဂ္ဂိုလ်၄မျိုးအဲ့ဒီမှာဟောထားတာပေါ့လေ ဥဋ္ဌာဏဖလူပစီဝီနောပုံညဖလူပစီဝီနံပါတ်1ပုဂ္ဂိုလ်ကသူကထားကြွလုံးလကြိုးစားအားထုတ်မှုဝရိယကိုအမိပြုပြီးတော့အသက်ရှင်ရတယ်ရှိကကုသိုလ်ကံရဲ့အကျိုးကိုအမိပြုပြီးတော့အသက်မရှင်ရတဲ့ပုဂ္ဂိုလ်အမျိုးအစားကတစ်မျိုးတဲ့အဲ့ဒါကိုအထကရာထားကြွလုံးလဝရိယနဲ့ပဲတဏီကုံလုံးအချင်းကုံရတယ်တဏီကုံလုံး လူဆိုရင်လည်းနှစ်ဖူးကချွေချေမှကြသည့်အထိကြိုးစားရတနင်္ဂိုကြိုးစားရတာတဲ့အဲ့ဒီကြိုးစားတဲ့လုံလဝရိယရဲ့အကျိုးမြအကျိုးတစုံတစ်ခုမြလေးကိုပဲရပြီးတော့အသက်မွေးရတယ်ဒီစကရလေးဒီဖတ်ရတဲ့အခါရောက်တော့ဘာပဲစကားလေးပေါ်လာလဲဆိုတော့တနေ့လုံးမှတနေ့စားရတယ်ဆိုတဲ့စကားလေးပေါ်လာ ဟုတ်တယ်တနေ့လုံးမှာတနေ့ဆမ်းရတယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့ဘဝဟာလုံလဝရိယရဲ့အကျိုးကိုမှီပြီးအသက်ရှင်ရတဲ့ဘဝမျိုးပဲလို့နားလည်သဘောပေါက်ရတခါအဲ့ဒီလုံလဝရိယကိုအမှီပြုပြီးတော့ရှေးကကုသိုလ်ကံရဲ့အကျိုးကိုရရှိခံစားရတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်မျိုးကတော့ကိုကြိုးစားတဲ့လုံလဝရိယကိုအမှီပြုပြီးအသက်ရှင်ရတဲ့ ရှိကကုသိုလ်ကံကိုအမိပြုပြီးအသက်ရှင်ရတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးတဲ့နတ်တရားအဲဒါတွေကတော့လူလောကပုဂ္ဂိုလ်တွေဖြစ်မှာပေါ့နတ်တရားတော့မဟုတ်ဘူးနတ်အားလုံးပဲတဲ့သတုမာရတာဝရိနာယာမတုတိတာနေမနာရတိပရနေမိတာဝတဝတိနတ်ပြီး၆တက်ကနတ်တရောပြမပြင်းစေပြမတွေရောသူတို့ကတော့ပုံညကံမှုပုံညဖလူပစီရှေးကုသိုလ်ကံရဲ့အကျိုးကိုအမိပြုပြီးအသက်ရှင်ရည်တည်ရတဲ့ တရဝါလေးပေါ့လေပုဂ္ဂိုလ်လေးပေါ့အဲ့ဒီပုဂ္ဂိုလ်တွေကနတ်တိပြမတွေကအဲလုံလဝရိယဟိုအမိပြုပြီးအသက်ရှင်ရတဲ့အမျိုးအစားမဟုတ်ဘူးတဲ့တတ္တဝအမျိုးအစားမဟုတ်ဘူးတဲ့လုံလဝရိယလည်းပဲကိုကြိုးစားလုံလဝရိယလည်းပဲအမိပြုပြီးတော့အသက်ရှင်ရတဲ့ရှေးကုသကံရဲ့အကျိုးကိုအမိပြုပြီးတော့အသက်ရှင်ရတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေကတော့ဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုတော့ရာဇရာဇမဟာမတ္တရယောတဲ့အင်္ဂုတ္တထာဂရကဖွင့်မင်းတို့ မင်းရဲ့အမတ်ကြီးတို့အစရှိတဲ့ပုံကိုယ်တွေပါပဲတဲ့ဟိုကိုကြိုးစားမှုကိုလည်းပဲအမိပြုရတယ်ရှေးကုသိုလ်ကံအကျိုးကိုလည်းအမိပြုရတယ်အဲ့ဒီပုံကိုယ်တွေကအဲ့ဒီပုံကိုယ်တွေလည်းရှိတယ်တချို့ကျတော့ရှေးကုသိုလ်ကံအကျိုးကိုလည်းအမိပြုပြီးအသက်ရှင်ဝင်မရဘူးကိုတကယ်ခုပစ္စုပန်မှာကြိုးစားနေတဲ့ကြိုးစားမှုရဲ့အကျိုးကိုလည်းမိပြုပြီးတော့အသက်ရှင်ဝင်မရဘူးအဲ့လိုတရားတွေကလည်းရှိတယ်အဲ့ဒီတရားတွေကတော့ဘာတွေလို့ဆိုတော့ ငရဲသားတွေပါပဲအဲ့ဒီလိုအင်္ဂုတ္တအထကတာကဖွင့်ပြအခုလည်းပဲတရားမင်းကတရားမင်းရောသူ့ရဲ့သားတွေရောရှေးပြုခဲ့တဲ့ကုသိုလ်ကံရဲ့အကျိုးတရားကို အမိပြုပြီးအသက်ရှင်နေရရဲ့သူတို့ကတရားဝအမျိုးအစားတွေကိုအဲ့ဒီတရားဝအမျိုးအစားတွေထဲမှာအပါအဝင် ဖြစ်တဲ့တရားမင်းကသူ့သားတွေကလည်းဒီတိုင်းပါပဲလေ ကုသိုလ်ကံရဲ့ရှိကုသိုလ်ကံရဲ့အကျိုးကိုအမိပြုပြီးတော့အသက်ရှင်နေကြတာဆိုတော့လုံးလာဝရိယကိုအာမကုညင်ညာကိုပြင်းညင်ညာဟိုနတ်တီကလည်းပြင်းနေဆိုတာအံ့ဩစရာဖြစ်မိတာပေါ့ဟိုနတ်ဆိုရင်တော့အဲ့လိုပြင်းတဲ့နတ်ရှိမှမဟုတ်ဘူးလို့စေတီကလည်းထင်ရတာပေါ့မဟုတ်ဘူးနတ်ပြည်မှာလည်းနတ်ငပြင်းနေရရှိတာကိုအံ့ဩစရာကောင်းတာတရားမင်းတော်သူသားတွေကိုအတော်ပြောရတာပဲငပြင်းသူ့ဒီမှာတော့ငပြင်းသူ့ဝီရတော့ဆိုတဲ့ သားငပြင်းနေပြင်းတဲ့သားတွေအဲ့ဒီသားတွေကိုသူကပြောရတာတရားမင်းဆိုတာသာမန်ပုဂ္ဂိုလ်မဟုတ်ဘူးသတုမာရိနတ္တိတာဝရိနာနတ္တိအဲ့ဒီကနတ်တွေကိုသူကအစိုးရအကြီးအကဲပဲသူကအုပ်ချုပ်ရတယ်အဲ့ဒီလိုအစင်အတန်းမြင့်တဲ့တရားမင်းကတောဟိနာမတက်တက်ကိုဥဋ္ဌာဏဝရိယတဝဏဝါရီဘဝိတ္တိတောဟိတက်ကိုထိုတရားမင်းတော်မှာ ဥဋ္ဌာဏဝရိယတာထားကြွလုံးလာဝရိယဤမောနဝါရီဂုံကျေးဇူးကို ပြောလေရှိသည်ဘဝိတ္တိနာမှာဖြစ်ပေသေး၏ယဟန်တို့တဲ့ဘိက္ခုယဟန်တို့ဆိုတဲ့စကားလဲပါရယဟန်တို့တဲ့ဟိုမိုးဘောကနတ်ပြည်အဲစတုမာတဲ့တာဝရိန္ဒနတ်ပြည်ငခုကိုအုပ်ချုပ်ရတဲ့ရှေးကုသိုလ်ကံရဲ့အကျိုးတရားကိုပဲမိပြီးဘဝရက်ကြည့်လို့ရတဲ့ အဲ့ဒီတရားမင်းကတော့မှကြိုးစားမှုဝရိယရဲ့ခုံကျေးဇူးကိုပြောဆိုသေးတာပဲတဲ့ဝရိယရဲ့ကျေးဇူးကိုသိဝရိယရဲ့အစွမ်းကိုသိတဲ့ဝရိယရဲ့ကိုဘလို့ဘဝကိုအသက်ရှင်ရတည်ပြီးဆိုလို့ရှိရင် အာကိုရတယ်အမိပြုရတယ်ဆိုသူကသိတယ်တဲ့ဒါကြောင့်သူ့ရဲ့သားတွေကိုသူကဆုံးမမင်းတို့သွားကြစစ်တိုက်ကြဆိုတော့ဟိုကပြင်းနေတော့ မကြိုးစားဘဲနဲ့ချမ်းသာတဲ့နေရာရှိရင်ငါလည်းပူပင်မင်းတို့လည်းသွားဆိုတဲ့စကားသူကပြောတာပေါ့အဲ့ဒီတရားမင်းအကြောင်းတရားမင်းဟာဝရိယရဲ့အကျိုးကိုချီးမွမ်းလေးရှိတယ်ဆိုတဲ့အကြောင်းမိန့်ပြီးတော့မြတ်စွာဘုရားသူ့ရဲ့သားတော်ယဟန်တော်တွေပဲလက်ယဟန်တို့သင်တို့ပါငါဘုရားသွားခါဒီဓမ္မဝိနည်း ငါဖျက်သာသနာတော်မှာတရားတော်ကိုငါဖျက်ကောင်းကောင်းဟောထားတယ်ကြိုးစားကြဖို့ငါဖျက်ကောင်းကောင်းဟောထားအဲ့ဒီလိုကောင်းကောင်းဟောထားတဲ့ငါဖျက်သာသနာတော်မှာရှင်ပြုလာကြတဲ့ယဟန်ရောက်ယဟန်ဘဝခံယူထားကြတဲ့သင်တို့တူကြီးကယံဥထေယဥထဟေယထ တေယံထဝါယမေယံထအပတ္တတပတ္တိယအနန္တိကတတအတိကမာယအသစ္စည်းကတတသစ္စည်းကရိယာယယဟန်တို့တင်တို့ဟာမရသေးတဲ့ဆံတရားဝိပဿနာတရားမတရားဖူတရားမရောက်သေးတဲ့မျက်မှောက်မပြူရသေးတဲ့ဆံတရားဝိပဿနာတရားမတရားဖူတရားအဲ့ဒီတရားတွေကိုရရှိဖို့ရတင်တို့ဟာရှင်ဘဝခံယူထားပြီးယဟန်ဘဝခံယူထားပြီးငါဘုရားသာသနာတော်မှာရောက်ရှိနေကြတဲ့တင်တို့ဟာ အဲ့ဒီမရရှိသေးတဲ့တရားတို့တွေကိုရရှိအောင်ကြိုးစားကြမယ်စေဆော်ကြမယ်အားထုတ်ကြမယ်လုံလပြုကြမယ်တက်တက်ကြွကြွရှိကြမယ်ဆိုရင်ဣဇခောတံဘိက္ခဝေသောဗေထဒီသာသနာတော်မှာမတင့်တယ်ပြီဘူးလားတင့်တယ်လို့မြတ်စွာဘုရားကမိန့်တော်မူတာဒါကတော့ပฏิပတ်ကြီးနဲ့ပတ်သက်ပြီးတော့ဖွင့်ထားတဲ့သကရပေါ့လေ ပရိယတ်တိနဲ့ပတ်သက်ပြီးအတိတ်ပဲယူဆမယ်ဆိုရင်လည်းယူဆလို့ရတာပဲဘူမတိသေးတဲ့ဘုရားအဆုံးအမတွေဘုရားစကားတော်တွေသင်ယူပြီးတော့ဘုရားအဆုံးအမတော်တွေသိတဲ့အသိဉာဏ်မျိုးဘုရားအဆုံးအမတော်တွေနားလည်တဲ့အသိဉာဏ်မျိုးနားလည်နားလည်မှုမျိုးအဲ့ဒါမျိုးတွေမရသေးတဲ့အသိဉာဏ်တွေရလာအောင်မရောက်သေးတဲ့အသိဉာဏ်တွေရောက်လာအောင်ကိုမျက်မှောင်မပြုရသေးတဲ့ အသိဉာဏ်ဤပရိယအသိဉာဏ်ဤရလောက်ပฏิပတ်အသိဉာဏ်ဤရလောက်တင်တို့ကြိုးစားရမယ်ဆိုရင်တင့်တယ်တဲ့တင်တို့အားထုတ်ကြမယ်ဆိုရင်တင့်တယ်တဲ့တင်တို့လုံးလာဝရိယရှိကြမယ်ဆိုရင်တင့်တယ်တဲ့ငါဖရာသာသနာတော်မှာတဲ့ဒီလိုအဲ့ဒီစကားကိုပြောင်းပြန်ကောက်ချက်ချလို့ရှိရင်တော့တင်တို့ငါဖရာသာသနာတော်မှာငါကဖရာကြိုးစားဖို့ကောင်းကောင်းဟောထားတယ်တင်တို့ကပြင်းနေတယ်တင်တို့ ရှင်ဘဝလည်းငါပြသားတော်အဖြစ်နဲ့ခံယူထားတယ်ယဟန်ဘဝလည်းငါငါပြသားတော်အဖြစ်နဲ့ခံယူထားတယ်အဲဒီလိုမြင့်မြတ်တဲ့ဘဝမျိုးကိုခံယူထားပါရဲ့သားနဲ့ပြင်းနေကြမယ်ဆိုရင်တော့ကိုလုံးရမယ်အလုပ်ကိုကြိုးစားဖို့ကိုယီမနဲ့ပန်းနိုင်ကိုရောက်ဖို့ရအတွက်ပရိယတ်တိလုပ်တယ်ဆိုရင်လည်းပရိယတ်တိအသိဉာဏ်နဲ့ကျေပြန့်တဲ့ကျေပြန့်လာအောင် ကြီးမားတဲ့ကြီးမားလာအောင်တိုးပွားတဲ့တိုးပွားလာအောင် လောက်ရမှာကကိုတောင်ကိုပฏิပတ်တိလုံးလို့ရှင်လည်းဒီတိုင်းဒီတိုင်းပဲပฏิပတ်တိစံဒီဝိပဿနာတွေမဲ့တွေပိုးတွေအဲ့ဒီဉာဏ်တွေရရှိဖို့ရအတွက်ကြိုးစားဖို့ရဆိုတာကိုတောင်အဲ့ဒါတွေကို မလုပ်ချင်မဲ့နဲ့ပြင်းနေမယ်ဆိုလို့ရှိရင်တော့ငါဖျက်သာသနာတော်မှာမတင့်တယ်ဘူးတဲ့ဒါကြောင့်မို့ဘုရားသာသနာတော်ကိုနှင့်တယ်စီတဲ့ပုဂ္ဂိုလ်ကိုကိုကိုဖြစ်စေခြင်းရင်တော့ ကြိုးစားရမယ်ဆိုတဲ့ဘုရားမိန့်တော်မူတဲ့စကားတွေကိုမှတ်ချက်ချကြည့်တော့ဟောကြိုးစားရမယ်ကြိုးစားတဲ့သူသာဘုရားသာသနာတော်ကိုတင့်တယ်စေနိုင်တဲ့ပုဂ္ဂိုလ်ပဲပြင်းရတဲ့ပုဂ္ဂိုလ်ဟာဘုရားသာသနာတော်ကိုမတင့်တယ်စေနိုင်တဲ့ပုဂ္ဂိုလ်ပဲဒီလိုနားလည်လို့ရတယ်တရားမင်းတော်မှာကြိုးစားဖို့ကြိုးစားဖို့ပြောသေးတာပဲတဲ့ သူသားတွေကိုကြိုးစားဖို့ခိုင်းမိတာပဲอืมတင်းတို့လည်းကြိုးစားကြကြိုးစားကြလေဘုရားကမပြင်းညနဲ့သာသနာတော်မှာအဲပြင်းတဲ့ပုဂ္ဂိုလ်မဖြစ်စေနဲ့ကြိုးစားကြကြိုးစားတဲ့ပုဂ္ဂိုလ်ဖြစ်ပါစေအဲကြိုးစားတဲ့ပုဂ္ဂိုလ်ဖြစ်ပြီဆိုလို့ရှင် သာသနာတော်ကိုအတရေရှိအောင် လုပ်နိုင်တဲ့ပုဂ္ဂိုလ်သာသနာဂုံကြောင်ကြီးထွန်းပြအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်သာသနာတော်ကိုတင့်တယ်အောင်လုပ်နိုင်တဲ့ပုဂ္ဂိုလ်သာသနာတော်ကိုအတရေရှိအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ပဲတဲ့အဲ့လိုပုဂ္ဂိုလ်မျိုးဖြစ်အောင် ကြိုးစားလိုက်ကြစမ်းပါတဲ့ဘုရားကလည်းအဲ့ဒီလိုမိန့်တော်မူတယ်အဲ့ဒီစကားတွေကိုမိမိတို့သေချာယူသေးစွာမှတ်သားပြီးတော့အဲ့ဒီဘုရားအဆုံးအမတရားမင်းပြောတဲ့စကားရလေးတွေကိုမိမိတို့အဲနားထဲမှာကြာရောင်ပြီးတော့ကြိုးစားကြရင်ဘုရားသာသနာတော်ကိုတင့်တယ်စေနိုင်ဘုရားသာသနာတော်ကိုအတရေရှိအောင်လုပ်နိုင်တဲ့ ရသာသနာခုံးရောင်တွေထွန်းပြောင်အောင်လုပ်နိုင်တဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်တွေအတီးတီးဖြစ်ဖြစ်လာကြပါလိမ့်မယ်